ခန်းကြီး31အငယ်1မှ9စစ်ကူတောင်းအံ့သောငါအေဂရုပြည်သို့သွား၍မြင်းတို့ကိုအမိပြုလျက်များစွာသောယထာတို့ကို၎င်းအာကြီးသော မြင်းစည်းသူရဲ့ကို၎င်း ခိုလုံလျက်ဤဒေလအမျိုးဤတန်ရှင်းသောဖျားကိုမမျှော်လင့်သာရဖျားကိုမရှာဘဲနေသောသူတို့သည်အမင်္ဂလာရှိကြ၏ထိုဖျားသည်ညံတော်ကျဲ၍ သူတို့အပေါ်မှာဘေးကိုတက်ရောက်စေတော်မူမည်စကားတော်မပြတ်ဘဲသိုးသောလူမျိုးကို၎င်းမတရားသဖြင့်ပြုသော သူတို့ဘက်မှနေသော သူတို့ကို၎င်းတစ်ဖက်၌ထတော်မူမည်အေဂုတုပြည်သားတို့သည်ဖျားမဖြစ် လူတက်တက်ဖြစ်ကြ၏သူတို့မြင်းသည်လည်းဝိညာဉ်မဖြစ် အသားတက်တက်ဖြစ်၏သာရဖျားသည်လက်တော်ကိုဆန့်တော်မူသောအခါ မဆတတ်သောသူသည်လဲလိမ့်မည်မဆအပ်သောသူလည်းဆုံးလိမ့်မည်အလုံးစုံတို့သည်အတူပျက်စီးခြင်းသို့ရောက်ကြလိမ့်မည်သာရဖျားသည်ငါအားမိန်တော်မူသည်ကားရှင်သည်နှင့်ရှင်သည်တငယ်သည်လူယူရာအကောင်ပေါ်မှနေသောအခါတိုးဒိန်အလုံးရင်ဤစီတာအော်ဟစ်ခြင်းကိုမကြောက် သူတို့ပြုသောအတံပလံအားဖြင့်အရှုံးမခံတကဲ့သို့ ထိုနည်းတူကောင်းကင်ဗိုလ်ခြေအရှင်သာရဘုရားသည်မိမိတောင်တော်တည်းဟူသောဇိအုန်တောင်တော်ဘက်မှစစ်တိုက်ခြင်းဟံဆင်းသက်တော်မူလိမ့်မည်။ငှက်သည်တားငယ်ကိုအုတ်တက်တကဲ့သို့ ကောင်းကင်ဗိုလ်ခြေအရှင်သာရဘုရားသည်ယေရုရှလင်မြို့ကိုကွဲကားတော်မူမည်။ကွဲကားဆောင်မ၍အပြစ်မပေးကဲတင်တော်မူမည်။အငယ်၆မှ9 ။အိုဣသရေလအမျိုးသားတို့၊သင်တို့သည်အလွန်လွှဲရှောင်ပယ်ထားသောဘုရားထံတော်သို့ပြန်လာကြလော့။အကယ်စင်စစ်လူအပေါင်းတို့သည်မိမိလက်ဖြင့်အသီးအသီးလုပ်သောငွေရုပ်တု၊ရွှေရုပ်တုတည်းဟူသော ပြစ်မှားရာအရာများကို ထိုကာလ၌ပစ်လိုက်ကြလိမ့်မည်။အာရှုရိလူသည်လည်း ကြီးမြတ်သောသူ၏ဓာမဟုတ်သောဓာဖြင့်ဆုံးလိမ့်မည်။ရုပ်သောသူ၏ဓာမဟုတ်သောဓာသည်သူ့ကိုဖျက်ဆီးလိမ့်မည်။သူသည်လည်းဓာဘေးမှပြေး၍သူရဲတို့သည်ကျွန်ခံရကြလိမ့်မည်။သူသည်လည်းကြောက်လန့်သဖြင့်မိမိခိုင်ခံသောမြို့ကိုလွန်သွား၍သူ၏မူးမတ်တို့သည်နမိတ်ကိုမြင်လျင်စိတ်ပြက်ကြလိမ့်မည်ဟုဇီးအုံတောင်ပေါ်မှမိလျံယေရုရှလင်မြို့၌ မိဖို့ရှိသောထာဝရဘုရားမိန်တော်မူသည်